ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်4လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဟင်ဟင်တို့စခန်းပင်ပွဲစခန်းပင်ပွဲအတူတူပဲတယ်လေဟင်ဟင်စခန်းပင်ပွဲစခန်းပင်ပွဲဆိုတာအလုတ်သိမ်းတာပြောတာတယ်လေဟုတ်ပါဘူး အေးအလုံးသိပြီလို့ဆိုတယ်ဗျာဟုတ်လားအလုံးသိပြီအတူတူပဲဗျာဟုတ်ကလားဟင်အဲ့တော့သူအဲဝေယဝေတာပုဂ္ဂိုလ်တွေပြီးတော့ဒီသာသနာကိုတာဝန်ယူထိန်းသိမ်းဆောင်ရှောက်နေတဲ့ပုဂ္ဂိုလ်တွေသူတို့ကြတော့အနည်းဆုံး2လရှိပဲတယ်နော်တို့တပေါင်းလာပြီးရပါမှာဟုတ်ကြဒါအနည်းဆုံးပြောတာပါ ဒူးရောက်ကြတဲ့ကပွဲတော်ကကြတဲ့ကလုပ်ခဲ့ကြတယ်ဟုတ်ကလားဗျာတို့ယောဂီတွေကြတော့လပ်ချောပိုင်းနေရပါတယ်ဗျာဟင်အဲ့တော့ဘယ်လောက်ရှိတော့အမနော်တော်တော်လေးတီးကြတော်တော်တီးကြနိုင်လေးမှမကုန်ဘူးလားဟင်ဟင်အဲကိုလုတ်ခဲ့တာလေတို့သာဟို သာသနာနဲ့ကြုံတုံးတယ်ဗျာဟုတ်ပါဘူးတို့တို့သာသနာရောအငဲကြုံမှာမလားတို့စားရဲပြီးတဲ့ဥပမာကတော့လိတ်ကမ်းကြီးနဲ့ဥပမာပေးကြဟုတ်ဟုတ်လိတ်ကောင်းကြီးလားလိတ်ကမ်းကြီးလားလိတ်ကမ်းကြီးကမ်းကြီးဟုတ်ကမ်းနေဆိုတော့ဘာမှမမြင်တာပြောတာတည်းဟုတ်ဘာမှမမြင်တာကိုကမ်းတာပြောတာဟုတ်ပြီဟင်ပြီးတော့လိတ်ဆိုတော့ ခြေရောလေရောအပြင်ကိုရက်ထုတ်တာလားအတွင်းရက်ယူတာလားအတွင်းရက်ယူတာအတွင်းရက်ယူတာဟုတ်ဟိလေမျိုးကပဲတော့မှအပြင်ကမထုတ်ဘူးဟိခြေညာခြေရောလေရောအတွင်းရက်ယူဟိအဲ့ဒီလေသားကြီးသူကဘယ်မှာရှိတော့ဆိုတော့ပင်လေကျမ်းပြင်အောင်ပါနေတယ်ဟိရေထက်မှာပေါ်သလားရေအောက်မှာရှိသလားဒီတို့လည်းကာမအာသဝသာတယ်ဟာဒီပေါ့ဗျာ အာဘဝဒီဩကာဒီအောက်မှာသူရှိနေတဲ့အာလုံးဟုတ်ကလားရဲ့စိတ်ရောကိုယ်ရောအဲ့မှာရောက်နေတယ်။ဘာဖြစ်လို့တော့ငါသွဲနဲ့ဒီဝါစာနေကြလို့ဟုတ်ကလားဗျာအဲ့တော့တို့ဒီသဘောတုံးကြီးကလည်းပဲတပေါက်ဖြစ်ရှိတယ်ဟုတ်ကလားတပေါက်ဖြစ်ရှိတယ်တပေါက်ဖြစ် အဲ့ဒီတပေါက်ရှိတဲ့သမိုးလုံးကြီးကလည်းတို့ဒီအဲသမိုးတရာကြီးရဲ့အရာနာရှိသလောက်အရှိနဲ့နောက်လဲသူသွားကြံသွားတောင်းနဲ့မြောက်လဲသူဟိုရည်စည်းတန်တဲ့အတိုင်းပါနေမှာပေါ့ဟုတ်လားအဲ့ဒီတိုင်းပါနေတယ်တပေါက်သေးရှိတဲ့ဟုတ်ကလားဗျာပြီးတော့တို့လိတ်ကန်းကြီးကလည်းပဲဟွန်းအနှစ်တရာမှတစ်ချိန်နဲ့တို့ရေပေါ်ကိုပေါ်နိုင်လေတဲ့ ဟုတ်ကလားဗျာအဲ့တော့လေကန်းကြီးပေါ်တဲ့အချိန်နဲ့ထဘိုးကြီးရောက်တဲ့အချိန်နဲ့တဲ့တဲ့တူးမှဟုတ်တဲ့တဲ့တူးတာတောင်းနဲ့တူဟောအပေါက်ကလည်းဘယ်နှပေါက်တယ်တော့ဒီတစ်ပေါက်ထဲရှိတာဟုတ်ကလားဗျာဓပောက်ထဲရှိရတဲ့အထဲလိတ်ကအကန့်ပါအကောင်းလားဟောလိတ်ကလည်းအကန့်ညာဟုတ်ထဘိုးဘက်ကကြည့်တော့လဲဓပောက်ထဲညာဟုတ်ကလားဗျာဟင် ဟင်အဲ့တော့မျက်စိမြင်ရင်တော့ဘယ်နာဘယ်နာဆိုလိုက်တိုးလို့ရတော့မျက်စိကမမြင်တော့ဟောတို့ဒီဟိုတို့ထဘိုးတို့ကြီးလာတာနဲ့သူနဲ့ဒါတော်တော်ကိုဆုံပြီးမှထင်ဟဲ့ဟုတ်လားဟိုသမုဒ္ဒရာပြင်ကျေကြီးကျေတော့ဒီထဘိုးတို့ကသွားနေတာကြီးအဲ့တော့ဒီတို့လေကန်းကြီးပေါ်လာတဲ့နေရာနဲ့ထဘိုးတို့ရောက်တဲ့အချိန်နဲ့သွားဟင် ဘယ်လိုလွယ်လားဟဲ့လွယ်ဘူးဗျာအဲသူပေါ်တဲ့အချိန်သဘိုးတော့ကတခြားရောက်တယ်လည်းရောက်နေမှာဟုတ်ကလားဗျဟင်သူပေါ်တဲ့အချိန်သဘိုးတော့တခြားရောက်တယ်လည်းရောက်နေမှာဗောဟုတ်ကလားသူငေါ့နေတဲ့အချိန်သဘိုးတန်းသူ့နေရာရောက်တယ်လည်းရောက်နေမှာဗောဟုတ်ကလားဗျာဟင်အဲ့တော့မြစ်တရားမှာတစ်ချိန်ပေါ်လာတဲ့လေကမ်းကြီးဟုတ်လားဗျာဒီဒီတို့ဟိုအရာလေးမျက်နာကိုသူ့ကမ်းရှိသလားကျေသလား လှည့်သွားနေတဲ့ဓမ္မူတုံးတွေကသုံးမိကောင်းသုံးမိမယ်ဟုတ်ကလားတို့လူဖြစ်နေသာသနာကြုံဖို့ဆိုတာအဲ့ဒါတဲ့ခင်းရင်တယ်ဗျာဟုတ်ကလားတို့သာလို့တော့ပြောကြရင်တော့ဘောကွယ်ဟွာတရိษံဘဝတရားမှလူတဘဝလောက်ရတာကိုဘာဖြစ်လို့တော့ရှိသမျှအချိန်တိုင်းချိန်တိုင်းကတို့မောဟနဲ့ပဲနေပြီ လောဘကလူကျင်မလာတာတယ်ဒါသူလူကျင်လာရပြန်သွားတာတော့ဒေါသကလည်းမခံနိုင်မလာသူမခံနိုင်လာလေသူပြောပြောကြရရှိပြောလုပ်ကြရရှိလုပ်ပြီးသူပြန်သွားမောဟကတော့အငြင်းရန်ရှိသည်တောက်ကလားဗျာ24နာရီမှာမောဟပြီးကြီးစိုးတဲ့အတွက်မောဟပုံဖြစ်တဲ့တိရစ္ဆာန်ကိုတို့ကတရားလောက်ရောက်ပါသည်ဟုတ်ကလားဟင်လူဖြစ်ဖို့မျိုးစေ့ဆိုတာတနေ့တနေ့ကိုတို့ဘယ်လိုများလဲ ဘယ်လောက်ရှိတော့ဘူးဟင်ဟင်တနေ့တနေ့တနေ့လေးတော့လူဖြစ်ဖို့လူမျိုးဖြစ်ဟုတ်ကလားဘာဖြစ်လို့တော့တို့မိဘနှစ်ပါးကမွေးပြီးလူလားမြောက်တဲ့အချိန်ဒီတော့ဖြင့်ဟိုဒါကငါလင်းဒါကငါမရလို့မတတ်မှတ်သေးတဲ့အချိန်မှာသိဟာလမ်းဆမ်းမှုတက်ကြွမှုဟုတ်ကလားဘသူခိုင်းခိုင်းမညူမငင်လောက်တာဟုတ်ကလားအေး တို့ရှင်းနေတဲ့မိမတွေတဲ့ကဟောတာတော့မိမိမကွဲလို့အလိုက်တဲ့ချိန်ကပါဟုတ်ပြီရှင်းနေတဲ့ယောက်ျားတွေကနေဟောတာတော့ဟင်ဘယ်နဲ့တော့မိယောက်ျားဟေးလို့ပြောပြီးအလိုက်တဲ့ချိန်ကပါပြီးပခုံးမော်ဘယ်နဲ့တော့ဟေးဝန်တော့ဝန်ဘိုးကြီးဘလောက်ကြီးရောဘလောက်ကြီးရောဟုတ်ကလားဟင်ဟိုအိမ်မော်ရောက်လာတာပင်ချိုင်ပင်စီတောင်ယူရမှာဗျာဟုတ်ကလား သူတယောက်တည်းငါသူ့အဆွဲဘွားတွေရောလားဟဲ့ဟုတ်ကလားအဲ့တော့ဒီပုဂ္ဂိုလ်မှငါဆွဲမကြည့်ဘသူကြည့်မလို့ဟင်ဟုတ်ကလားဟင်ဟင်တို့တယောက်တည်းဆိုလို့ရှိရင်ဘယ်လိုရှာရှာပေါ့ခုတော့ကိုယ်တွေမကဘူးဟင်ပြီးတော့တကားဆွဲဘွားတွေနေတကားတဲ့လင်ဟင်မရဟဲ့ပါဟဲ့သမီးရဖြစ်လာတော့ဒီလင်မယားပါသမီးတွေကိုလုတ်ကင်ကြွေးဖို့ ဒီလောက်ကင်ကျွေးနေတဲ့ကိရိယာတွေတခါငိုတော့ဖြစ်ရင်နွားတို့လှဲတို့ပေါ့ဗျာဒီမြို့ဖြစ်တော့ကားတို့ထိုင်လို့ပေါ့ဗျာဒီဒါတင်လည်းပါသေးတယ်ဟင်အဲ့ဒါဒီပါတို့နေချက်လိုက်လို့ရှိရင်ဘယ်နဲ့တော့ဟိတုံးစိတ်တွေစိတ်ကောင်းတဲ့စိတ်ရုပ်ပဲမှများမှာစိတ်ရုပ်မှများမယ်ဟုတ်ကလားဗျတရက်တရက်ကိုတို့ကောင်းတာနဲ့ဆိုတာလေးဟောတကောင်သိန်းကောက်ကြည့်ကြသားဟင် အင်းဘဝနဲ့ကြည်ပြီးတကောင်သိန်းကောက်ကြည့်စမ်းဟင်အဲ့တော့တတိဆံပုံဟာတို့မောဟဖိစီးတဲ့ပုဂ္ဂိုလ်တွေအားကြီးတဲ့တွေ့ငါဆွဲကြီးလီဘာမှမသိလေဘာမှမသိလေငါဆွဲကြီးလီဟုတ်ကလားဗျာဟင်အဲ့ဒီပုဂ္ဂိုလ်တယောက်ဟာမွေးကြတဲ့တို့မွေးကြတဲ့ကပိဋိအဲလိတ်လူပဲတင်နေဟိဟင် ရဲရတာရှိတယ်ထင်တယ်ဟင်ပရာဟိတလို့ကံထုတ်တာများရှိလားရှိဘူးဗျာပြီးတော့ဘာမှပြီးတော့ဘူးဆိုတော့ဘာမှမနေဘူးပြောတာနဲ့တူတူထင်မလားဒီလိုဆိုလိတ်ကန်းလားလိတ်ကောင်းလားလိတ်ကန်းလိတ်ကန်းဟင်ဟင်ပင်လေတွေကလိတ်ကန်းပြောတာတို့ပါသိနေဘာဆိုင်သူခင်ဗျားတို့ပြောတယ်ဗျာထိမနေနဲ့တောင်းပြောတယ်ဗျာထိမနေနဲ့ဟုတ်အာဟုတ် ဦးဖိုးရှားနဲ့တွေ့ရမင်းဟင်ဟင်စောင်းကြောတာမဟုတ်ဘူးအာလုံးပြန်ရောဗျာဟင်ဟင်တော့တော်နေသူတို့စောင်းကြောတဲ့ထင်မှာဆိုလို့ဟုတ်ကလားဗျာအဲ့တော့တိရစ္ဆာန်ဘဝကိုတို့အယောက်များဆုံး30ဘုံမှာဟုတ်တယ်လေဆိုဗြဟ္မာဆိုတာဗံသိမ့်နဲ့နေသူသာရောက်နေပြီအဲ့တော့တို့ရွာထဲမှာဗံသိမ့်နဲ့နေသူဘယ်လောက်ရှိတော့အဲ့တော့ဗြဟ္မာပြည်သွားဖို့တို့ ဘယ်လောက်လောက်ထားသလဲဟုတ်ပါလားပြီးတော့နတ်ပြည်ဆိုတာအ ਨੇ ဆုံး၅ပါးသောဒိဋ္ဌာပုဂ္ဂိုလ်ကိုယ်နှုတ်နှလုံး၃ပါးနဲ့သင်ကျတဲ့ပုဂ္ဂိုလ်မှနတ်ပြည်ကိုသွားနိုင်တယ်ဗျာအဲ့တော့ငါပဲကြည့်နေတဲ့ပုဂ္ဂိုလ်ငါပါသောဒိဋ္ဌာပုဂ္ဂိုလ်ကိုယ်နှုတ်နှလုံး၃ပါးလုံးနိုင်လုံနိုင်မှာမလားအဲ့တော့နတ်ပြည်သွားဖို့ဟောဘယ်လောက်များတော့ခိုင်းတို့အထက်ကပုံတွေကိုပယ်လိုက်ကြပါဦးပယ်ကြတော့ဘာပယ်ကြတော့ဒုတိယဆိုင်ရဲ့ကိုဟုတ်ပြီဟင်ဟင် ဟုတ်ကလားအဲ့တော့သူ့ကိုလူဖြစ်တာကံကောင်းတယ်ဟုတ်ကလားဒီရှင်းနေတဲ့စိတ်နေရတော့ဟောကြိုက်စိတ်ကခင်းရင်းစိတ်ကပြိတာလေဟုတ်ကလားဟင်ခင်းရင်းစိတ်ကပြိတာလေသူဒုတိယဖြစ်အများဆုံးဘဝပဲတရိษံပြီးရင်လေဟင်ဘောင်းတော့ဒီနေ့ဒီနေ့လည်းတို့ဟိုလူကြီးစိတ်ကအဖြစ်အများဆုံးပါဟုတ်ကလားဟိုဒေါသပြဲဟိုသူငါတန်ငါသူတဒါတော့တော်တော်နည်းပါအဲ့တော့ငရေတီရောက်တဲ့ပုဂ္ဂိုလ်ကနည်းတယ်လို့ဆိုပါ အဲ့တော့တံ္ဍရာကျင်နေတဲ့နေရာမှာသူတပိဋ္ဌံဘုံပြိတ္တာဘုံဟုတ်ကလားဟင်အင်းပြီးတော့သူမောဟပြီးခေါ်တာပေါ့ဗျာငါဝတ္ထုပုဂ္ဂိုလ်ဒီဒါတွေဆွဲပြီးအဲပြုတဲ့ဒါနကိုဒါနမပြုတတ်တဲ့ပုဂ္ဂိုလ်သူတကယ်ပုံရောက်တယ်လို့ဆိုပါဗျာဟုတ်ကလားဗျာဟင်အဲ့တော့ဒုက္ခတဲ့ကုသိုလ်တွေကလည်းအတူတကယ်ပဲအများလိမ့်မယ်ထင်တယ်ဟင်ဟုတ်ကလားဟင်ဝိပဿနာဉာဏ်ဖြစ်ပြကြည့် ဟိုလှူနေတဲ့တုတ်တိတ်ရှိသေးဘူးဟုတ်ကလားဟင်အဲ့တော့သူအများဆုံးရေပုံရပြောရင်တော့ဟိုတရိษံတင်တယ်တဲ့အများဆုံးအများဆုံးဟင်သူသွားခဲ့တာတိရိษံအများဆုံးတင်တယ်မောဟကပုံမှန်လေးအဲ့တော့မောဟကတညာလုံးကအိမ်ညာလဲမောဟပါပဲဗျာအဲတဏီလုံးလဲဟိုခုနကဟိုကြိုက်သိနေအဲမုန်းစိတ်မရှိတဲ့အချိန်မှာအဲ့ဒါမောဟပါပဲဗျာဟုတ်ကလားတတိမရှိရင်မောဟကြီးတယ်ဗျာ ဟုတ်ကလားဗျခင်ဗျားတို့သိနေတဲ့ပညာပြီးပြီးမောဟတိပဲလားအဲပညာပြီးပြီးမောဟတိပဲလားဟုတ်ကလားဗျဒါရင်တို့တိရိစ္ဆာန်ဘုံဖြစ်များဆုံးထင်တယ်အတိရိစ္ဆာန်ဘုံဖြစ်များဆုံးအဲဒုတိယလိုက်တာတော့ခင်လူသိနေသေးအဲတို့အိမ်ဆွဲအိမ်သားဆွဲသားဟုတ်ကလားအင်းဆွဲတဲ့နေရာလေးမှာမကျုံလို့ဖြစ်ရတယ်ကိတာဒါပြီးဒါနပြုပြန်တော့လည်းမပြုတတ်လို့ရှိရင်တို့တကယ်အင်းတခါတလေတို့ဒီဒါနာလေးမှာ ကြက်တန်းခံအိုတူတဲ့နေတာလေးကလူပြန်ရောက်ဟင်အဲ့တော့30ပုံထဲမှာခမားတို့သွားရတာ၄ပုံပဲရှိမယ်တော့ငရဲပုံချန်လိုက်ပြီလေဒါတော့ချင်းချက်ထားလိုက်ကြပါမှာဟုတ်ကလားဟင်၄ပုံပဲရှိတယ်ဒီ၄ပုံပဲခမားတို့လက်နေရတယ်ဟုတ်ကလားဟင်အထက်ကတော့ခမားတို့ဟင်နာဘုံကနည်းနည်းတက်ဦးမယ်ထင်တယ်ဗြမဘုံကတော့တက်ချစ်ထားမယ်လမ်းထင်တယ်ဟဲ့ဟင်ဒီနာအီလန်မဝင်ရဟုတ် ဟင်ဟင်ဓမ္မဘုံကတော့ကြိတ်ချိခါရမယ်ထင်လေဒီနာမဝင်ရပောက်ကလားဗျာဟင်ဝင်စရာကိုမရှိလို့ထင်တယ်ပောက်ကလားတို့ဝင်စရာမရှိပဲဟုတ်အဲ့တော့တို့တိရိစ္ဆာန်ဘုံဖြစ်များဆုံးအဲ့တော့တို့တိရိစ္ဆာန်တဘဝလောက်ရလိုက်လို့ရှိရင်ပင်တိရိစ္ဆာန်သိနေပြီမဗျာဘယ်တော့မှဘုရားနှလုံးမသွင်းဘူးဗျဘယ်တော့မှဖြစ်ပြမရှိဘူးဗျဟုတ်ကလားဝေဒနာနုပဒနာလေးရှိပြီးမထင်နဲ့ဟိ အာအသိတ ानु ပါဒနာနဲ့ပြင်မယ်ထင်လားဟင်ဓမ္မ ानु ပါဒနာနဲ့ကာယ ानु ပါဒနာနဲ့အဲသွားမယ်တတိဆံဘဝတဘုံကတော့ဒါရကြည့်ဇက်တိုက်ပြုဟင်အဲ့ဒီတရားပြီးမှလူတဘဝရလာတာကိုလိတ်ကမ်းကြီးပင်လေအောက်ကနေပြီးဟိုပင်လေပေါ်တက်လာတာ ਨੇ ဥပမာပေးတာဟုတ်ကလားတို့ဒီဟိုသာသနာဆိုတာကဟောဗျာ တို့ဒီဖျားရှင်ရဲ့ဘာဝနာပြီးပြင်လျင်ဒီတိုင်းဒီမှာရှိတဲ့အမျက်ရှိဘူးဟင်အိန္ဒိယပြည်မှာသူ့ကျွတ်ထိုက်တဲ့ဝင်ရတွေကုန်းတော့ရှိသေးလားဟင်အဲ့ဒီကနေဒီဟိုဒီကနေမြန်မာဟုတ်ကလားဗျကျွတ်ထိုက်ရှိတဲ့နေရာသူစိုက်နေတယ်ဟုတ်ကလားဟင်ဒီလိုလက်တဲ့မှာထမင်းဟင်တခါတို့ဒီသံဃာပြင်ကျေထဲမှာဖျားဖြစ်အောင်ကြင့်နိုင်တဲ့ပုဂ္ဂိုလ်ဘယ်လောက်များတော့ ဟုတ်ကလားကြာဖရာဖြစ်ဖို့ခဏထားသမ်းပါဦးဖရာပြောတဲ့စကားလေးနားလည်နိုင်လောက်အောင်ပါရမီလေးဟိုတပည့်စုတောင်ဘယ်လောက်ရနိုင်တော့ဟုတ်တပည့်စုတပည့်စုသွားဟိုနားထောင်ပါရမီလေးထင်တယ်ဟိအကျင့်ပါရမီလားနားထောင်ပါရမီလားအဲဟိုဖရာဟောတာလေးနားလည်ဖို့နားထောင်ပါရမီနဲ့ဟိုနိဗ္ဗာန်ဝင်မဲ့တာဝကစုရင့်တဲ့ပုဂ္ဂိုလ်တောင်တို့နေဟုတ်ကလားဟိဟိ ကျေနပ်ပုံမပေါ်ဟာဒီကောင်ကြီးမိုက်ကြည့်ကြည့်ဟုတ်ဟင်ဘယ်နားထောင်စုတော့မရဘူးဆိုတော့ဟုတ်ခေဟင်အဲ့တော့တို့ဟိုလေးပင်ချင်းနဲ့ကဘာတသိန်းထင်ဟဲ့ဒီလိုကဘာကြီးတွေဖြစ်လာလိုက်ပြက်ကြသွားလိုက်ဖြစ်လာလိုက်ပြက်ကြသွားလိုက်မရေတွက်နိုင်တာလေးချင်းရေတွက်လို့ရတာတသိန်းအဲ့ဒီမှာပွင့်နေခရ28ခုလေးရှိတယ်ဟုတ်ကလား အဲ့တော့သာမရာပင်ကျေထဲမှာသာသနာတပူတုံးကဟိဘယ်လောက်ခဲရည်နေတော့ဟိဟုတ်ကလားအဲ့တော့လေးသိချင်းတဲ့ကဘာတသိန်းကိုတသိန်းကဖျားပွင့်နေတယ်တော်သေးရှင်လေထားလိုက်တာမှာဗျာဖျားတပေါင်းတော့ပွင့်ဟုတ်ဟာကောင်းပါလေကျင်းမှမကျင်းနိုင်ပဲနဲ့ခင်ဗျာကောင်းတာကြီးလျှောက်ပြောလို့ဟင်ဟင်အဲ့တော့ဟိုတို့တပေါင်းထားတော့တထောင်လောက်ပွင့်ရင်တော့ဟင် ဂျာတရားလောက်တော့ပွင့်နေတာပဲဟာငြိမ်မှုများဟဲ့ဟင်အဲ့တော့တို့ဒီသဘိုးတော်ကြီးနဲ့တူတဲ့သာသနာကလည်းပဲဒီတံ္ဍရာပြင်ကျယ်ကြီးထဲမှာဟင်ဟိုရောက်လို့ရောက်တိရောက်လို့ရောက်ဟဲ့ဟင်အဲ့တော့ဖျားပွင့်နေတဲ့ချိန်နဲ့တို့လူဖြစ်တဲ့ချိန်တဲ့နိုင်မှာမဟုတ်ဟဲ့အဲဖျားပွင့်တော့တို့ကဘယ်ရောက်နေမှမှန်တည်ပဲဟုတ်ကလားဗျာဟုတ်ကလားတို့လူလာဖြစ်တော့ သာသနာကရှိခြင်းမှရှိဦးမှာဟောဗျာဟိတဘူတုံနဲ့လိတ်ကန်းဟုတ်ကလားဟိတဘူကလည်းအပေါက်တွေများရင်တော့တော်ပါသေးဘယ်နှပေါက်တဲ့တော့တပေါက်တပေါက်တပေါက်တတိလေးတစ်လုံးပဲအဝင်ခံခေါင်းတစ်လုံးပဲခံဟုတ်ကလားဟိတတိတစ်လုံးကလွဲလို့ဘာဝင်ခံမလို့ဟုတ်ကလားဗျဧကာယနောတခုဒီတော်လန်တချောင်းဒီတော်လန်ဟုတ်လား ဒီတတိတစ်လုံးနဲ့ရှိရမှာဗျာဟုတ်ကလားဟင်အဲတတိနှလုံးဝင်ပါလားဟိဟင်တပေါက်သေးတပေါက်သေးဟုတ်ကလားသာသနာကလည်းဟင်အဲတပေါက်သေးဟုတ်ကလားအဲ့ဒီတပေါက်သေးရှိတဲ့သာသနာနဲ့တို့လူဖြစ်ကြုံမှုတော်တော်ခင်းအခုတို့ခုတော့အဲလူဖြစ်လည်းရနေတယ်ဟဲ့ဟင်သာသနာနဲ့ကော ကျုံနဲ့ကြားတယ်ဟုတ်ဟင်လူဖြစ်လည်းရနေတယ်သာသနာနဲ့လည်းကျုံနေတယ်ဟုတ်ကလားဟဲ့အဲတော့သူသာသနာနဲ့ကျုံနဲ့ဖရာသားတော်သမီးတော်ဒီဖရာရှင်ကတော့သားတို့သမီးတို့ကြိုက်တာယူဆိုပြီးချပေးထားပါတယ်ဟုတ်ဟာကိုကြိုက်တဲ့အမွေးကိုယူပါဒီလိုထင်ဗျာဟုတ်ကလားအဲ့တော့တို့ကိုကြိုက်တဲ့အမွေးကိုယူကြပါသို့တော့ အေးသူကောသကံ၅ရွာကဝေယဝိသနဲ့အမွေရောယူသူပါဘူးလားဒီလည်းပါသလားဟုတ်ကဲ့သူဝေယဝိသကောင်းဆောင်တယ်လေဟဲ့ညဒါတို့ဝေယဝိသနဲ့အမွေယူတာတင်လေသာသနာနဲ့ကြုံတုံးဟုတ်ကလားဟဲ့ဟင်ဒါပြီးတို့ခုနပြောတဲ့ဒါနနဲ့အမွေယူတာကောပါပါပါပြီထင်တယ်ဟင်ဒါနမှာလည်းပဲအဲမနဲ့ အဲနေ့ညနေဒီလိုယူနိုင်တယ်လို့တစ်ခုတစ်ခုလေးကိုလာပြီးဒါနာခံချတာတွေတော့မရှိနိုင်ဘူးအဝေကာနေကဥပုံနေဆိုကြည့်လိုက်ကြပါမဟုတ်ကလားလားဒီအဲ့လိုဒါနနဲ့အမွေယူပြီးတော့မရှိဘူးလားအဲပြီးတော့တို့သီလနဲ့အမွေယူသူဟောသီလနဲ့အမွေယူသူလည်းရှိတယ်ပြီးတော့တို့အခုလိုသမထဝိပဿနာဘာဝနာနဲ့အမွေယူသူဟောဟဲ့အဲ့လိုအမွေယူသူရှိသည် ဒါအမွေထင်တယ်ဟဲ့အဲ့ဒီအမွေထဲမှာတမထဝိပဿနာဘာဝနာကတော့တမထနဲ့ကိလေသာကိုငြိမ်ဝတ်ပြပြအောင်ထိမ့်ဝိပဿနာနဲ့ခန္ဓာဖြစ်စဉ်ကိုမြင်အောင်ကြည့်ဒီလိုထင်တယ်ဟဲ့ဟုတ်ကလားဟင်ဟုတ်ကလားဟိဒါရင်သူကဟိုရန်သူကိုဖမ်းလဲဖမ်းပတ်လဲပတ်တယ်ဟိဒါရင်သူကရှေ့တန်းလားနောက်တန်းလားရှေ့တန်းပါဗျာ တိုက်ခါရေးကြလားဟုတ်ကလားနောက်ကထောက်ဖို့တလားဟိတိုက်ခါရေးတိုက်ခါရေးနေ့တာတိုက်ခါရေးတာတည်းပဲဟုတ်ကလားအဲသီလနဲ့တို့အမွေယူသူကတော့ပါတော့ဟိသီလဆိုတာလည်းပဲအပမာဒတတိလက်နဲ့ပဲထင်တယ်သို့တော့သီလသာယူထား၍ဘာဝနာတို့ဟင်ဆက်ပြီးမပွားဘူးဆိုရင်တော့သူကဟင် တိုက်ခိုက်ရေးတန်နောက်ကလက်နဲ့ထမ်းလိုက်တဲ့လူနဲ့တူတယ်ထင်တယ်ပြစ်ကောပြစ်တတ်သလားပြစ်လဲပြစ်တာဘူးထမ်းတော့ထမ်းပါဟင်ဟင်ရန်သူနဲ့တွေ့ဘယ်လိုများနေမလဲအလောကရောပဲဟုတ်ကလားဟဲ့အဲတို့ဒါနနဲ့ဟိုအမွေယူသူကြတော့ तू တဏှတောင်ထမ်းမေးလား အဲသူနောက်ကဟိုဆန်တုတ်ကြီးထမ်းလိုက်တယ်ပေါ်တာနဲ့တူတယ်ခင်ဟင်ပေါ်တာနဲ့တူတယ်သူကဆန်တုတ်ကြီးထမ်းလိုက်တယ်ဟုတ်ကလားရဲ့အဲဝေယဝိသနဲ့ကဟောဟိဟင်ဆန်တုတ်ဝိုင်းထမ်းတာလဲတူပါတယ်သူလည်းပေါ်တာလဲထင်တယ်ဟဲ့ဟုတ်ကလားအဲဝေယဝိသလဲတူဟာပေါ်တာတွေလားဟာဟာအခုဘာလို့ဘူးဘုံပေါ်တာဘယ်ပေါ်တာလဲ အဘုံဘုံပေါ်တာဟင်ဟုတ်ကလားဟောသူ့သူ့ဒါကိုကိုနဲ့တော့ကိုကြိုက်တာကိုယူတာလေခမည်းတော်အဲ့ဒီဘောတာတွေကအဲစစ်ထဲကိုစစ်နောက်ကလိုက်နေတိုက်ခိုက်ရေးနောက်ကလိုက်နေရတူတူတော့ဗျာကျွတ်တို့ဘောတာမလုတ်ချင်ပါဘူးစစ်ထဲဝင်မှမယ်တော့မရနိုင်ဘူးဘာလို့မဝင်တာဟုတ်ဟုတ်ဟိုရှိရန်တူသွားနေကြတာယူဘာလို့ အာအေးဘောတာအာသူများကြပြောတာသာပြပေါ်တာလို့ရှိတယ်ကြည်သာဟင်အဲ့တော့တို့ဟိုဘက်ကရံသူကဟိုတစ်ဖက်နဲ့တစ်ဖက်ရေဆိုင်ပြစ်တဲ့ကာလကြရင်ဟိုနောက်ကဟာတွေကတော့ပေါ်တာတွေဟဲ့ဆိုပြီးလက်ဆောင်မယ်ထင်မလားဟုတ်ပါဘူးဟုတ်ကလားရှေ့တန်းကတိုက်နေတဲ့ဟာတွေဟိုနောက်တန်းကပေါ်တာရဲ့လက်နဲ့ထမ်းပြီးသူရဲ့ ဟန်တို့ထုတ်ပေးသူရဲ့ဒီဟန်တွေရောက်သူတို့တိုက်နိုင်တာဆိုဟိုပူပြစ်လိမ့်မယ်ထင်တယ်ဘယ်ပူပြစ်လိမ့်မယ်ထင်တော့ဟင်ဟုတ်ကလားဟိုရှည်တန်းကဟိုသေးစရာရှိတောင်သူပြစ်ကိုပြစ်သူသေးကိုသေးထင်တယ်ဟိဟဲ့တို့နောက်ကပေါ်တာလာကြဟုတ်ကလားဟင်သူရှိကိုသေးထင်တယ်ဘယ်လိုတော့ဟာနားထောင်ကောင်းလား နားထောင်ကောင်းလည်းပြောသေးဟင်အဲ့တော့တို့ရှည်ရန်တတ်ကြတော့ဟောတဲ့ဟုတ်ကလားဟင်ဟင်ရှည်ရန်တတ်ကတော့ဒါဟိုဟင်တတ်နဲ့ပြောရင်တော့ရံလူတက်ခက်ရည်တွေထင်တယ်ဟဲ့ဟုတ်ကလားအင်းတို့စစ်ပွဲတပွဲကိုသူရပွဲရအောင်တိုက်တဲ့ရဖို့လေဟုတ်ကလားဟင် သူရဘွားမရတော့တရစ်တစ်ဖက်လောက်တော့ရတယ်ရေပေါ်လည်းရှိတယ်ဟုတ်ကလားတိုက်ပွဲကြတော့ဖုတ်ကံဖုတ်ကံကြောခါရေပေါ်ပေါ့အမှန်တော်တော်ကျေပါလားဖုတ်ကံဖုတ်ကံနဲ့ဟုတ်ဟင်ဟင်သူများပြဖို့နေနေတာလားပြပင်ပတ်ချလဲပေါ်ပါတော့များတယ်ပြောသူတို့သူများပြန်ပြတာလားပြပင်ပတ်ချလဲပုံနေဟာဗျာ ဟင်ဘိုင်းရဲဘော်တွေလည်းအားကိုးစရာတော့ဟုတ်ကလားဟဲ့ဟင်ဟုတ်ကလားဟဲ့အဲ့တော့ဓာတိဘာလို့ဒီလိုဖြစ်နေတယ်လဲမေးရင်မိမိစေတနာတိုင်းပဲဟုတ်ကလားသာသနာတော့ဘုံပေးတာဗျာဟင်ဘသူတော့ဘောတာလုံဟဲ့ဘသူကတော့ဆန်းတုပ်ဟဲ့ဘသူကတော့လက်နဲ့ထားယုံထမ်းဘသူကတော့တိုက်အဲတိုက်တဲ့ပုဂ္ဂိုလ်လည်းခုနတော့လို့ဟင် တို့စစ်သားဖြစ်တော်ပြီဟုတ်ကလားဟေးဒီဟိုခုနဘယ်လိုပြီးအောင်သိအောင်တိုက်အဲတရင်တဖန်ရအောင်ဘူဖြစ်အောင်သူရဖြစ်အောင်ဟုတ်ကလားတို့တို့နိုင်ငံတော်ကနေဆိုတတ်မှမပေးသလိုသာသနာကလည်းတတ်မှမပေးပါဘူးအဲ့တော့တို့ရဲ့စေရနာအတိုင်းပဲထင်တယ်မိမိစေရနာအတိုင်းပဲဟုတ်ကလားဗျအဲ့တော့စေရနာဆိုတာတို့စာလေးလူပြောတာဟဲ့ဗမာလိုတော့ သိသောတိုက်တွန်းတဲ့စိတ်ကလေးထင်တယ်ဟိအဲ့ဒီစေရနာသိသောတိုက်တွန်းမှုကိုမင်း၍သရာဆိုတဲ့ယုံကြည်ချက်ဖြစ်ရတာထင်တယ်ပြီးတော့အာထုတ်လို့တဲ့သန္တာဆိုတဲ့ဟာကောစေရနာမရမှာထင်တယ်ပြီးတော့ရဲတင်းတဲ့ဝိရိယကကောစေရနာမရတာဟောစေရနာကတရားကိုလည်းတောင်းယူရပြီဟုတ်ကလားဗျာသန္တာကိုကောဝရိယကိုကောအဲ့တော့တို့ဒီ တရားခန္ဓာဝရိယတွေမထက်မြက်ဘူးဆိုရင်တို့စေတနာအားနည်းနေပြီတာဝေရေပုံရသုံးတတ်လို့ရပါတယ်ဟုတ်ကလားဘသူမေးစရာလို့သေးတော့ဟဲ့ဟင်ဟင်ဘသူမေးစရာလို့သေးလို့များဩကိုကိုကိုသိနိုင်လားဗျာဟုတ်ကလားဗျာအဲ့တော့တို့ဒါသာသနာအမွေယူတဲ့ပွဲပဲအဲ့တော့တို့အားထုတ်တဲ့ရှည်တန်းကဟော အကုန်လုံး ဟိုဟာနဲ့ပြောရင်တော့ပေါ့ကွယ်ဟိုတက်နဲ့ပြောရင်တော့သူရပွဲလူချင်းသူလက်ညှိုးထောက်ခွင်ဟာအာကုံပေါ်ပွားတဲ့ဟုတ်ကလားဗျာတို့ဒီမှာလဲဒီမှာကောဗျာသောတပန်ဖြစ်ချင်သူအကုန်ထောင်းဟုတ်ကလားတတိတော်တော့မဖြစ်တိုက်သေးပါဘူးဗျာမထောင်းမရစေနဲ့ဟမ်ပါဘူးတဲ့ဟင် လိုချင်တာတော့အဲ့လောက်ပြောင်းမယ်ဟုတ်လားဘလောက်လိုချင်နေနေဟိုဘက်ကသေရနာရဲ့သိဆိုတိုက်တွန်းမှုတိုင်းသရာအထဲနှုတ်နေဟုတ်ကလားဗျာဒီတို့ပြီးတော့ဟိုသနာအာရဲ့ထဲနှုတ်နေဝရိယအာရဲ့ထဲနှုတ်နေဖြစ်လာကြတယ်ဒီဖြစ်လာတော့ခုနပြောတဲ့ဟောတို့ သူသားပွဲနဲ့တူတဲ့အရိယတရောက်တာတယ်ဟဲ့အရိယာမဲဟုတ်ကလားဗျာဟိ အကုန်ရောက်ချင်တော်လည်းပဲရောက်နိုင်လားရောက်နိုင်ပါဗျာဟုတ်ကလားဟင်အရောက်နိုင်ဘူးတဲ့ဗျာဟင်ဟင်နိုင်တို့အရိယာဖြစ်မရောက်တော့ဝိပဿနာဉာဏ်ဆယ်သင့်တော့ဖုံးသွားတယ်ထင်တယ်ဟောဖုံးတဲ့လူနဲ့မဖုံးတဲ့လူတကုံစင်းကောက်ဆံများလိုက်ပြီးတော့ဟောဘယ်လူလဲဗျာဟောဖုံးတဲ့လူကများတယ်လို့ကြားရတယ်လို့ လောကရောမယ်ဟင်လူကျင်ရတာတော့ကိုလူကျင်တာပဲလေသို့တော့မိမိရဲ့ခုနသေရနာအဓိကဟုတ်ကလားအဲ့တော့ဘောတာဖြစ်တာကွာသေရနာအကြောင်းထင်တယ်ဟင်ဟန်တုတ်ထန်းလားတဏ္ဏထန်းလားဟုတ်ကလားအဲရဲဘောနောက်လိုက်ရဲဘောဖြစ်တာဟောဟုတ်ကလားခုကတို့ရှိလိုက်ရဲဘောတွေလားနောက်လိုက်ရဲဘောတွေလားဟာရှိလိုက်မရှိတော့ဘူးလား ဟင်အာရှိတော့ရှိမှာတယ်ခင်ဗျာဟင်ဟိုရှိတဲ့ဟိုတိုက်ကင်းလေးတော့မှမရှိကြတော့ဘူးလားအလောက်အာဘသူတွေပါလိမ့်မလို့ဟင်ဟုတ်ကလားဟိဒါတို့စေရနာကဖွင့်ပြထားတယ်ဟုတ်အဲ့တော့တို့မရတာတို့ပဲဖြင့်ဟောကိုယ်စေနာနဲ့ကိုတိုင်းယူတို့ပေးလို့ရဘူးဟုတ်ကလားဗျာတို့တော့တို့ဒီနန်းတလူစခန်း ဒီဓမ္မယုံကယောဂီတို့ကိုတရားလည်းမပေးနိုင်တော့ဟုတ်ကလားပါပေးတာတော့ကျင့်နည်းတင်တန်းပေးလိုက်ပါတယ်ဟုတ်ကလားဟင်ဟုတ်ကလားကျင့်နည်းတင်တန်းပေးလိုက်တယ်ဟုတ်ကလားဒီတင်တန်းလေးကအဲရောက်သွားလို့ကိုယ်အိမ်ပြန်ရောက်တဲ့အချိန်ကိုယ်ဌာနပြန်ရောက်တဲ့အချိန်ဟုတ်ကလားဒီတင်တန်းကရတဲ့နည်းလေးတွေကို မဟာသီပြောသလိုဆိုရင်တော့အေးအကြောင်းပေါက်ပါထားခဲ့ကြပါမဟာသီကတော့အဲ့လိုမှားတယ်ဟဲ့တို့ဟင်ခြုံထိုးခဲ့မှာထင်တယ်ပေါက်ပါမထားခဲ့ဘယ်နာထားခဲ့မှာတော့အိမ်ရောက်တော့ထရန်ချိတ်ထားမှာပေါ့ဟောဘာလို့မှာတော့ဘုမငါဘယ်နာနဲ့သွားတုံးချမှာပါလဲဟင် ဟင်ဟောအာဘယ်ခန္ဓာနဲ့သွားအတုံးချမှာပါလိမ့်လုတ်ပြာမာပြီခန္ဓာတော့ခန္ဓာပေါ့ဟင်ဟဲ့လက်ဘုံအဲ့တော့တို့ဒီကသင်တန်းပေးလိုက်တယ်ပြီးတော့တို့ဒီမှာပေးလိုက်တဲ့သင်တန်းကရွာထဲမှာအတုံးချလို့လွယ်တဲ့သင်တန်းပေးလိုက်တာဟုတ်ကလားတို့နာသီဝတစ်ချက်သေးဆိုရင်ဟုတ်လားလဲထွန်းတဲ့ပုဂ္ဂိုလ်ကနာသီဝကြီးလည်းမှရအောင်မယ်လဲလဲထွန်းအောင်မယ် ရမယ်ဟောဘေးသွားတဲ့ပုဂ္ဂိုလ်ကတော့နာပြီးပါကြီးတဲ့ရှူရှဲရှူရှဲဟိုကလည်းဘေးသွားအောင်ပဲရနိုင်လားဟဲ့အဲအခုတို့ပေးတာတော့ကိုလုံးထာကိုမှပြီးဟုတ်ဟင်ဟုတ်ကလားဟင်ကိုလုံးထာကိုမှပြီးဟုတ်ကလားဘယ်မှာမကောင်းပါလားအဲဒီမှာသင်္ကန်းပေးတာဒါတွေပေးတာပဲဟုတ်ကလားဗျာအဲ့တော့ရတဲ့သင်္ကန်းလေးဟုတ်ကလားဟင်တို့ပေါ်တာတို့ မျက်နာလည်းကြည့်ကြပါဦးဟင်ဒီတင်နံလေးအတွက်ပေါ်တာတို့ဘယ်လောက်လောက်ရပါလဲဟင်ပြီးတော့ဆန်ဒုံထမ်းလို့ရဲ့မျက်နာလည်းကြည့်ကြပါဦးဟုတ်ဟုတ်ကလားဟုတ်ပါမလားဟဲ့ဇံဘိုးဟင်ဟင်ဆန်ဒုံထမ်းကလည်းမနေရရဘူးဟဲ့ဟုတ်ကလားလောက်ပါပဲဟုတ်ကလားဟင်ကိုယ့်အတွက်မငဲ့ခြင်းနေပါသေးဟုတ်ကလား ဒီအဲ့ဒီပေါ်တာနဲ့ဖန်ထုံထန်းလေးဒီကိုငဲ့တော့အဖြစ်ဟုတ်ကလားရတဲ့နီးလေးကိုဟိုကြသုံးချကြည့်ပါဟုတ်ကလားဗျာဒီပြီးတော့တရားကอืมမျက်နာလည်းမလိုက်ဘူးပြီးတော့တရားဆိုတဲ့အတိုင်းတရားကိုတရားဟုတ်ကလားဟင်ဟိုတို့ရန်ကုန်နယ်ပြောလို့ရှိရင်တော့တခွန်းဆိုင်နဲ့သိုးဟုတ်ဘာနဲ့ပြောတော့ဘန်မီပင်းနာနဲ့ နိုင်ပိုးကောင်းဘံငွေတွင်းမှာဟင်တမတ်လောက်ယော့လို့လက်ခံမလားလက်ခံပါဗျာနင်းတကြလောက်ယော့ဟင်ဘုတောင်ဆိုသည်ဟိုတို့ဈေးလေးရွာတဲ့ကတော့ဟိုတမတ်လောက်ကတော့အိုးတွေးမှာပိရတယ်ဟင်ဟင်ငါးပြားလောက်ကောရပါဗျာဘံတွင်းတော့မရပါဘူးအဲ့ဒီတိုင်းပဲတရားကဟော तू ဒီအသိဉာဏ်ကိုသိနိုင်လောက်တဲ့အမှန်မျိုးကိုမှတ်မပေးသမျှဘယ်တော့မှပေးလိမ့်မယ်မထင်နဲ့ဟုတ်ကလားဗျာပြီးတော့တို့ခုနပြောတာတတိလေးတစ်လုံးထင်တယ်ဟဲ့ဟင်တပေါက်ထဲတပေါက်ထဲဟုတ်ကလားအဲ့တော့ तू ကတတိလေးတစ်လုံးနဲ့လာခဲ့ပါလို့ချိန်လာကိုကိုကအဖော်ပါသွားရင်တရားပဲလို့ဟင်ပေးပါမလားဗျာပေးဘူးဗျာတရားဆိုတဲ့အတိုင်းတရားကိုတရားတဗျာ ဟုတ်ကလားတတိကလွဲလို့ဘယ်သူမှလက်ခံဟုတ်ကလားဟင်အဲ့တော့တို့ရွာထဲမှာလည်းပဲဒီအပင်ပြလိုက်တာတတိလေးတစ်လုံးနဲ့အလုံးလုံးဘုံလှုပ်ချင်တာလှုပ်ထမင်းချက်ရင်ထမင်းချက်တာကမ္မထမ်းတယ်ဟိလဲထုံနာကောဒီရောက်နာကောတို့ရုံတက်တာကောဟုတ်ကလားတော့ရုပ်သွားဆုံးထမင်းသားအိမ်မှာတက်တာကပါဟိဟင်ရေချိုးမှုချိုးကပါဟိဟုတ်ကလား ဟင်ဒီတတိတလုံးနဲ့ဒီလိုလုံနေရင် သူ့အမှတ်ပြည့်တဲ့နေရာသူပေးတာပဲဒါရွာတဲ့ရောက်လာတဲ့အကောင်မို့ဆိုမပေးရနေမယ်ခင်ဗျာဟင်သူဆိုင်မော်ကမို့ဆိုဓမ္မယုံမဟုတ်လို့ဆိုပြီးတော့တရားဗျတရားတယ်ဟင်ညံ့မှာမလိုက်ဘူးဟုတ်ကလားသူတန်ရာတန်ကြီးတာပေးပေးတဲ့နေရာပေးလိမ့် ဟောသူ့တန်ရာတန်ကြီးမပေးလို့ကတော့မပေးတော့ဘူးမပေးဘူးဟုတ်ဗျာဟုတ်ဗျာဟင်ဟင်အဲ့တော့တို့ဒီသင်္นานလေးကိုရသွားရင်ဟုတ်ကလားအကုန်လုံးလဲယောဂီတို့ကိုယ်တိုင်လဲကိုပင်မသိပင်မပါဒီသင်္นานလေးရပါမယ်အကြောင်းဒီကျင့်လေးလေးရပါမယ်အကြောင်းဟင်ယောဂီတို့ကိုပင်မသိပင်မရှိသလိုတို့ပေါ်တာတို့ဖွဲ့ဟောဟိ ခန္ဓုထမ်းနေကောဟိအကုန်လုံးအင်းတို့ကကိုယ်နဲ့စိတ်လောက်ပင်မနာသူတို့ကပစ္စည်းပါပင်ပန်းဝေပါပင်ပန်းဒီတဲ့အဝေးရဆိုကားပါပင်ပန်းသေးဟုတ်ကလားဗျာဟင်အဲ့တော့ပင်ပင်ပန်းပန်းနဲ့တက်ထားတော့တင်နန်းလေးကိုအလကားဖြစ်မဖြစ်ပါနဲ့ဟုတ်ကလားဗျာဒီရောပြီးချက်ဝါချက်တော့ကြိုက်တာလေမမဖရားတွေတော့ ဟုတ်ပလားဟင်ဟင်ပြေးကြဝါကြတော့ကြိုင်သားပဲအိမ်ကြမှသာမိတ်သွားလို့နဲ့တို့မိတ်ပါဗျာဟင်လောက်ကြောမယ်ဟင်ဟင်တို့ယောဂီတူကပြောတယ်ဟိုတလအတွင်းတော့မှန်းနေဖေဟာတလကြော်တော့တဖြည်းဖြည်းနေဖေဟာဟင်ဟင်တလအတွင်းတော့မှန်းနေဖေဟာဘယ်လိုလဲတလကြော်တော့ဘယ်လိုလဲတိုးလာပါကတိုးလာ အဲတို့တော့တို့လာတာပေါ့ဟုတ်ကလားဗျာဟင်အဲ့တော့တို့ဒီမှာတော့နတ်တလူသာသနာပြုအသင်းကလည်းပါတယ်ထင်ဟဲ့ဟင်တို့ပေါ်တာရောစုံလားဟိငါးရွာလုံးလေစုံလားဟိဟင်တို့ယောဂီတွေပေါ့ဟင်စုံနေအဲ့တော့မိမိတို့ရက်ကိုကြည်၍အဲ့တော့တို့နှာကိုရမယ်ဟုတ်ပါလား သို့တော်တို့လိုက်တိုင်ပေးမဲ့ပုဂ္ဂိုလ်ကတော့ဖြင့်တပေါင်းလားပြည့်ကိုပုံနေထားပြီးနှစ်လတိုင်ပြီးမယ်ဟုတ်ကလားအဲ့တော့တို့ဟိုရက်မှာလဲဟိုဒီခုနပြောတဲ့50လောက်55ရက်55ရက်55ရက်မပြည့်ဘူးလဲဘာအောင်မှာဟင်ဟင်ဟင်ပြီးတဲ့ဟွာလာရဲ့ဟိုဂျူတီချင်းကရောဂျူတီချင်းလည်းပါသေးတယ်ပြီးတော့လက်တဲ့ဆန်းက လက်တဲ့ဆန်းလည်းပါပြီဂျူတီချင်းလည်းပါပြီတဲ့ဗျာဟင်ဟင်ပြီးတော့တစ်ခေါက်ပြန်၍ဟင်တစ်ခေါက်ပြန်လေးတွေဟောဟိတစ်ခေါက်ပြန်၍တစ်ခေါက်ပြန်လေးတွေပဲပါပြီဗျာအဲ့တော့ကိုယ့်ရဲ့ကိုသိပါဗျာကျုပ်ကတော့နှစ်လလိုပဲអော်လိုက်မှာဟုတ်ဗျာဟင်အဲ့တော့ဟိုကျုပ်អော်လို့တော့နှစ်လလိုអော်နဲ့လေကို့ရှိတယ်လို့អော်ကြဟုတ်ဗျာ ဟင်ဟုတ်ကလားအဲ့တော့တို့ဒီဓမ္မနဲ့အမွေယူတဲ့ပုဂ္ဂိုလ်ကလည်းကိုပြုထားတဲ့ဓမ္မဒါနာလေးကို ပေါ်တာတို့ဖွဲ့နေတကွအကုန်လုံးမျှဝေရမယ်ဟုတ်တယ်နဲ့ပြီးတော့မမြင်အတ္တတွေဟောမြင်အတ္တတွေဟောဒီသာသနာနဲ့ဒီနေရာနဲ့ပတ်သက်တဲ့အဝေးအနီးမှာရှိနေတာတွေဟောအကုန်ရှိနေတယ်ဟုတ်ကလားတို့ဟို ဆန်လုံထမ်းဖွဲ့တာဟောဆန်လုံထမ်းဖွဲ့တွေလည်းဒီမှာအနေနဲ့များတော့ပါကြမှာပါဟုတ်ကလားဟဲ့မိမိကလည်းမိမိပြုခထားခဲ့တဲ့အာဟာရဒါနာလေးတွေဆိုပေါ်တာဖွဲ့ရောယောဂီဖွဲ့ရောနတ်တလူသာသနာပြုအပင်အဖွဲ့နဲ့တကွာဒုက္ခနာပြောတဲ့မြင်အမမြင်အမြည်ပေါ်မြည်အောက်အဝေးအနီးဟုတ်ကလားအကုန်လုံးညာမဟုတ်ကလားဘုဗ္ဗတာတွေက မမျှတော့ဘူးလားမမျှပါဘူးဗျာအဲသူကသူတို့ရတာလေးများသူတို့ယူသွားမှာလားဟုတ်ဟုတ်ကလားအဲဘောတာမျှတာကိုသူကသူဘောတာလောက်ရတာလေးမျှလိုက်တော့နောင်ကျွတ်တို့မှာဘောတာဖြစ်သွားဘယ်နဲ့တော့ဟင်အာဟိုတို့ရန်ကုန်တုန်းကပြောရဟိုရန်ကုန်အမျှများတာတုခေါ်သေးမှခေါ်တဲ့ဟုတ်ကလားဟင် ရန်ကုန်မြတာနည်းနည်းသိသေးရမတဲ့ရဟုတ်ကလားရေသက်တာချနာသူအကျွေးဘယ်မှာဘလောက်ပေးတရားရှိဟုတ်ဘယ်ကဘလောက်ယူထားတယ်ဘယ်ကဘလောက်နဲ့ဒါအတွင်းနေတော့ဘုန်းကြီးကတကာကြီးအမျှဝေလိုက်ဆိုတော့မျှအမျှဆိုတော့အဲ့ဒီအကျွေးတွေဝေလိုက်တာတဲ့ပါရုခေါ်သူလဲအဲ့လောက်ဆရာမတယ်ရဟုတ်ဗျာအဲ့တော့ခုတို့ဟိုပေါ်တာတွေကအမျှအမျှဆိုတော့ဘယ်လိုလုပ်ဟိဟာ ဟေ့ပေါ်တာပေါ်တာတွေဝေရတော့ဘူးလေဟေ့ဟာတို့ယောဂီတွေကဘယ်နဲ့တော့ဟောကမဟုတ်ပါဘူးဟိုပေါ်တာကအမြအမြဆိုတော့ပေါ်တာဖြစ်ကျင်လေးတာနဲ့တူတယ်ဟေ့ဟေ့ဟုတ်ကလားဟဲ့ဟိုတို့ပေါ်တာကိုသံဒုတ်ကိုတရားကိုမဟုတ်ဘူးစေတနာလေးထင်တယ်ဟုတ်ကလား ဒီလိုသူတို့ဘော်တာဖွဲ့ဟောသူအိမ်ကအလုပ်မရှိဘူးလားရှိပါဘူးသူ့မိသားစုကမရှိဘူးလားရှိပါဘူးဒါတွေအကုန်ကိုကျိုးစွန့်ပြီးတော့လာလောက်ရတယ်စေတနာဒါလေးကို အမျှဝင်ပါပါဟုတ်ကလားဟိုထမင်းဦးဖေးတာတော့မဝင်နဲ့နော်ဟေးဟောခုနကဟိုရန်ကုန်အမျှဖြစ်ပေါ်မှာဆိုလို့ဟုတ်ကလားဗျာဟင်တို့ယောဂီတွေဘက်ကဟော စေတနာဝင်ပါတယ်နေဟိ ဟောတော့နာရမခံနိုင်တာဝေမာလားဟဲ့ဒီဘက်ကဝေမာလည်းမရအောင်မှာဟင်ဟင်ဟာဟုတ်ပါမလားဟင်ဘာတော့ဖင်ပေါက်ယောဂီရောသူ့ဖင်ကြီးအာယုံပြုပြီးတော့များဝေလိုက်ဟင်ဟာဖင်ပေါက်ယောဂီပါလေဆိုအဲမေးတယ်နှစ်ပေါက်တောင်ဖရရတယ်ခင်ဗျားတို့ကလည်းမပါဘူးပြောတာခုတစ်ပေါက်မိုးလာတယ်ဟုတ်ကလားဗျာဟင် အဲ့တော့ဘယ်လိုဖင်ဖို့ဝင်မှာလားဘာဝင်မှာတော့အာဟုတ်ကလားအဲ့စေရနာကိုပြောတာဘာဖြစ်လို့တော့ဒီကလည်းတို့တရားအားထုတ်တဲ့ပုဂ္ဂိုလ်လည်းဒီနှစ်လလောက်ကိုသူတို့လည်းအားကြတာဟုတ်ပါဘူးဟုတ်အားလို့လာလို့ခမဟုတ်ပါသူတို့လည်းသူတို့နောက်ကြောင်းမှာအကုန်လုံးကိုယ်စီကိုငါဒုက္ခဒီနဲ့ကြီးတယ်ပါအဲ့ဒါလေးကိုကိုကြိုးသွန်းပြီးတော့ ဟုတ်ကလားဘုရားသာသနာနဲ့ကြုံတုံးဆိုပြီးလာလောက်ကြပါပါဟုတ်ကလားဒီစေတနာလေးထင်တယ်ဟဲ့ဟုတ်ကလားဟိုအလှရှင်ကလည်းဒီတိုက်ထင်တယ်ဟဲ့သူသုံးမဲ့ဟာလေးသူတနေ့တနေ့ဆိုရင်အနည်းဆုံး9000လောက်လို့ဆိုပါတယ်ဟိုနေ့တစ်ထပ်ပင်ကို3000ဟိုပဲအဲ့တော့မနေ့ရှိတယ်ညနေရှိတယ်ပြီးတော့တို့ရေရှိသေးတယ်မီးရှိသေးသည်ဟုတ်ကလားဟင်အဲ့ဒါရှိသေးသည် ဟုတ်ကလားအဲ့ဒါကသူတို့ကပူလို့လာပြီးလှုပ်ဖြစ်နေတာလားဟုတ်ပါဘူးဟုတ်ပါသူတို့လည်းပဲဩသာသနာအတွက်ကိုသူတို့နိုင်တဲ့ဘက်ကနေပြီးထောက်ပံ့တာတင်တယ်ဒါသာသနာတည်ကြောင်းတင်တယ်ဟင်သူတို့ထောက်ပံ့မပါပဲဟောတို့ဒီလိုလုပ်နိုင်မလားဟုတ်ကလားသူတို့ထောက်ပံ့မပါပဲတို့ပေါ်တာဖွဲ့ဟာဟောချက်လို့ရပါလားဟဲ့ဟောသူတို့ပါမှာရဟုတ်ကလားအဲ့တော့အဲ့သူတို့စားမဲ့ဟာလေးကို မစားဘဲနဲ့ဟုတ်ပါရဲ့ထိုးကြံပြီးတော့ဟုတ်ကလားယောဂီတို့ဖြစ်နေတဲ့ဒုက္ခကိုသူတို့တဝက်မျှခံမယ်ဆိုပြီးတော့ဟိုသူတို့ချိုးကြံပြီးတော့လှူရတာကြီးတယ်ပါဟုတ်ကလားအဲ့တော့အဲ့ဒီစေတနာလေးအညဝေရကြားလာရေအညဝေပုံလေးပြောတာဟုတ်တာအညဝေတယ်ဆိုတော့ဒုက္ခဝေရှိရနေအညအညဆိုလို့အညအညလိုက်လုံမလာနဲ့ဟုတ်ကလားဟင် ငါသည်ဒီဓမ္မဒါနဟုတ်ကဲ့ငါသည်အာဟာရဒါနထင်တယ်ငါသည်ဟုတ်ဝေယဝိသဒါနထင်တယ်ဒီဒါနကုသိုလ်စေရနာကြောင့်ငါသည်လူတစ်ထည်ဖြစ်ခဲ့ရင်သာတို့ခေါ်သူတွေကိုငါတို့တစ်ထည်ဖြစ်အောင်ဒါမျှတာထင်တယ်ဟုတ်ကဲ့ငါသည်ဒီစေရနာကြောင့်နတ်ပြည်သွားပြီနတ်တစ်ထည်ဖြစ်ခဲ့ရင်အာလုံးဟောဟိသာတို့ခေါ်သူတွေငါလူ နတ်တထေးဖြစ်အောင်အဲ့ဒါပြတာဟုတ်ကလားဟိုအော်နေကြမှုအော်တာဖြစ်စီနေဟုတ်ကလားအဲ့တော့တို့အမျှဝေလိုက်ပြီလားဥပမာဝေလိုက်ပြီလားအဲ့တော့ဟိုကလည်းဒီစေရနာလေးကိုပဲအတိမပြုပြီးတာတို့တာတို့ဆိုတာသူ့စေရနာလေးရဲ့အေးဓာတ်ကိုဒီကတာတို့နဲ့ကိုးယူတာထင်တယ်ဟဲ့ကိုးယူလိုက်တာဟုတ်ကလားဟင်ဓာတ်ကချင်းကိုးယူတာထင်တယ်ဟဲ့ဟင်သူ့ဟိုမနောကနေပြီးနှလုံးသားကနေပြီး စေတနာလေးနဲ့ပို့လွတ်လိုက်တဲ့အဲ့ဒီတို့မေတ္တာဓာတ်အားလေးကိုတို့ဘက်ကလည်းသာဓုဆိုတာကောင်းတဲ့စိတ်ကလေးနဲ့ထင်တယ်ဝမ်းမြောက်ဝမ်းသာစိတ်ကလေးနဲ့ဟောညယူလိုက်တာဗျာဟင်ခွဲယူလိုက်တာဗျာအဲ့တော့တို့ဒီအခုဟဲပေါ်တာကဖြစ်စီအာဟာရဒါနာသမားကဖြစ်စီဓမ္မဒါနာသမားကဖြစ်စီဝေယဝိသဒါနာသမားကဖြစ်စီဒီဒါနာလေးကိုသူအမြဝလဲတဲ့တော့ဟောတဲ့ဒါတို့ခေါ်ပါပြီ တကယ်လို့များတို့ဒီကအမျှဝေသူနဲ့ဟိုတာရုခေါ်သူလူဘဝမှာအင်းမျက်နှချင်းဆိုင်များနှစ်ဆိုင်ဖြစ်နေရင်ဘယ်လိုလုပ်မလို့ဟင်ဟောပြီလားအဲကိုတာရုခေါ်လို့ကိုမျှဝေလို့သူကတာရုခေါ်လာတယ်ကိုနဲ့ဓာတ်လူဖြစ်လာတယ်ဒီနေ့အဲဒီဘက်ကလည်းကိုကဆိုင်ပြဟောဒီပဲလမ်းကဟုတ်ကလားသူကလည်းမျက်နှချင်းဆိုင်မှာဆိုင်ပြဟင် ဟင်ကိုဒါနာတော့မီးရိပ်ဟိုမှာဒန်းတူဖြစ်လာတယ်ဘယ်လိုသဘောထားမှာတော့ဘာတဲ့ဘာတဲ့ဟင်အဲဟိုကဈေးချရောင်းလိုက်ကြီးသူ့ပဲလူလာမြောက်လှုပ်တော့လှုပ်တော့လှုပ်တော့ဟင်ဟိုကဈေးတွေဈေးချနဲ့ကဘာမလေးဟင်သူကနောက်တဲ့ဆိုင်ကိုဟင် အဲ့တော့သူကလူစုရမှာကိုအဲ့လူငယ်လုံနေဘယ်လိုလုံနင်းဆိုင်မရှိလို့ပြောတာပါဟာဒီနင်းဟင်နင်းပူဆိုးမှာပါနင်းနှုတ်ပြီးကြီးဟင်ဟင်ဟင်အဲ့တော့အမျှဝေတယ်ဆိုတာအဲ့လောက်ဒီစင်ပါဟုတ်ကလားမိမိရဲ့ဒါနကိုအမိပြု၍သူသည်မိမိရဲ့သူကောင်းစားရင်တော်ပါလားဟေ့ဝမ်းမြောက်စိတ်ကလေးလားမှန်ပါဗျာဟင်တော်လိုက်တာ သူ့ယူပေးလေဟုတ်ကလားဒီလိုဆိုအိတ်သာဝင်နိုင်မှာမလားအဲမစ္စရိယာဟောဟင်ဒီအဲ့လောက်ဒီရေသုံးရေပြားဒီစဉ်းစားထားအမြဝေပြီးတော်တော့ဟိုကြမှာနှောင်းရှုပ်နေနဲ့ဟာငါအမြကဟိုကောင်းဟင်အာတို့ပြောအာခင်ဗျဟိုကြမှမိမှာလားဟင်အာဟိုဘုံကကြမှာဥစားခင်ဗျမှမိမှာလား ဟာမသိတော့ဘူးဗျအဲ့ဒီမသိတော့မှသွားတိုးမှာဟင်ဒီကရဲကဦးလိုက်သေးလိုက်နေဩငါဒီကုသူကြောင့်လူဘဝလူချမ်းသာနတ်ဘဝနာချမ်းသာရခဲ့ရင်ဒင်းလို့လည်းပဲသူတို့တချို့ကြတော့လုံနိုင်တယ်သေနာပါလို့ မလုံနိုင်တာတွေလည်းရှိသေးတယ်ဟင်တချို့ကြတော့စေရနာပါတယ်တို့လူပစ္စည်းမရှိဘူးလေရှိနိုင်တယ်တမဲတို့လူကိုကြိုးမစွန့်နိုင်တော့ဖြစ်နိုင်ဘူးလားတချို့ကြတော့ကိုကြိုးလည်းစွန့်နိုင်တယ်ဟုတ်ကလားဟင်တို့တော့တို့လူဘူတရုပ်မဟုတ်တဲ့ဟာတွေပေါ့ဟင်ဒီလိုပုံကိုယ်တွေကိုကိုနဲ့ဓာတ်လူထားပြီဩသူတို့လည်းငါလိုငါလိုလုတ်ချင်ရှာမှာပဲဟုတ်ကလားငါလိုကျင့်ကျင်ရှာမှာပဲငါလိုလှူချင်ရှာမှာပဲ ငါလိုဝေယဝိသလုံးရှင်ရှာကြမှာပဲကုသိုလ်ဒုက္ခလူတိုင်းယူချင်တာပဲဟုတ်ကလားသူတို့မှာအကြောင်းမမြင်ညွတ်လို့မယူရတာလေးတွေကိုငါပြုတာလေးနဲ့ငါအမျှဝေလိုက်မယ်ဒီစေတနာထားခဲ့ရင်တော့ကိုဆိုင်ကဘလောက်ကြီးသွားသွားအိတ်သာဖြစ်ပါဦးမလားမစ္စရိယာဟောဟိဒီရတဲ့ကဒီစေတနာနဲ့ဝေရမယ်ဟုတ်ကလား ဝင်နိုင်မှာမလားဟင်သူပြောလို့ ਨੇ သူပါဗျာဟင်အဲ့တော့သူကတော့ဟိုဟင်ဒီကနေ့နောက်ဆုံးတင်လေနှစ်လလုံးလုံးကိုអော်မယ်အဲ့တော့ခင်ဗျားတို့ကလည်းနှစ်လလုံးလုံးလို့လိုက်ခဲ့သို့တော့စိတ်ထဲကတော့ငါတနာငါတနာကိုဟာကိုစိတ်ထဲကတော့ဟုတ်ကလားတော်နေဟိုကျုပ်ကနှစ်လဩခင်ဗျားတို့က95ရဲ့ဆိုရင်ဟိုတီးလုံးမတိုက်ပါဘူးလို့ဟုတ်ကဲ့ဟိုတို့ဘူကုန်းပေါ်တာက ဘလောက်អော်မှာတို့ဟင်15ရဲပြဘသူဟာတို့တက်လာပြောဟင်အလောအာဘူးငေါခမရခခမရဘိုးဆိုသေးနေတာနေတာနေတာနေတာနေဒီလူကြားတော့ဟုတ်တာမဟုတ်တာဒီပေါ်သွားမှာဟုတ်ကလားဟင်ဟင်အဲ့တော့သူပြုခဲ့တဲ့ဝေယဝိသပြီးတော့သူဟိုဒါနဆိုလေသီလာကော ကြောက်ဘာဝနာကောအဲ့ဒီဟာတွေကိုမျှဝေမယ်ကဲလိုက်ဆိုအကျွန်ုပ်တို့တသူယနေ့ကိုနောက်ဆုံးထား၍ လလုံးလုံးသူကေကြသမျှဝေယဝိသကုသိုလ်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘုထုပုံညာဖို့ဘာကတို့ကိုအာလုံးအများအများအများအများ ဘုရားဘုရားဘုရား